ရှမဿဲခရစ်ဝင်ခန်းကြီး73အငယ်1မှ9ထိုနေ့၌ယေရှုသည်အိမ်ကထွက်၍အိုင်နားမှာထိုင်နေတော်မူသည်တွင်၊များစွာသောလူအပေါင်းတို့သည်ကိုယ်တော်ကိုဝန်းရံ၍စုဝေးလျက်ရှိကြသောကြောင့်၊လှေထဲသို့ဝင်၍ထိုင်တော်မူ၏။ပရိသတ်အပေါင်းတို့သည်ကုန်းပေါ်မှာရပ်နေကြ၏။ထိုအခါဥပမာစကားများတို့ကိုမြွက်ဆိုတော်မူသည်မှာ၊မျိုးစေ့ကြဲသောသူသည် မျိုးစေ့ကိုကြဲခြင်းငှါထွက်သွား၏ အစေ့ကိုကြဲသည်တွင် အချို့သောအစေ့တို့သည်လမ်း၌ကျသဖြင့်၊ငှက်တို့သည် လာ၍ကောက်စားကြ၏။အချို့သောအစေ့တို့သည် မြေနည်း၍ကျောက်ပေါများသောအရပ်၌ကျသဖြင့်၊မြေတိမ်သောကြောင့်ချက်ခြင်းအပင်ပေါက်သော်လည်း၊နေထွက်သောအခါပူလောင်သည်ဖြစ်၍အမြစ်မစွဲသောကြောင့်ညှိုးနွမ်းပျက်စီးခြင်းသို့ရောက်ကြ၏။အချို့သောအစေ့တို့သည်ဆူးပင်တို့တွင်ကျသဖြင့်၊ဆူးပင်တို့သည် ကြီးပွား၍ညှဉ်းဆဲကြ၏ ။အချို့သောအစေ့တို့သည်ကောင်းသောမြေ၌ကျသဖြင့်၊အဆသုံးဆယ်၊အဆခြောက်ဆယ်၊အဆတရာပွားများ၍အသီးသီးကြ၏။ကြားစရာနားရှိသောသူမည်သည်ကား၊ကြားပါစေဟု မိန့်တော်မူ၏။10တပည့်တော်တို့သည်ချဉ်းကပ်လျက်၊ကိုယ်တော်သည်အဘယ်ကြောင့်ဥပမာကိုဆောင်၍ဤလူတို့အားဟောပြောတော်မူသနည်းဟု မေးလျှောက်ကြလျှင်၊11ကိုယ်တော်က၊သင်တို့သည်ကောင်းကင်နိုင်ငံတော်၏ နက်နဲသောအရာတို့ကိုသိရသောအခွင့်ရှိကြ၏။ထိုသူတို့မူကားအခွင့်မရှိကြ။အကြင်သူသည်ရတတ်၏။ထိုသူ၌ကြွယ်ဝပြည့်စုံစေခြင်းငှါပေးဦးမည်။အကြင်သူသည်ဆင်းရဲ၏။ထိုသူ၌ရှိသမျှကိုပင်နှုတ်လိမ့်မည်။ထိုကြောင့်သူတို့သည်မြင်လျက်မမြင်၊ကြားလျက်မကြား၊အနက်ကိုလည်းနားမလည်သောကြောင့်ဥပမာကိုဆောင်၍ငါဟောပြော၏။ဟေရှာယဟောဘူးသောအနာဂတ်စကားဟူမူကား သင်တို့သည်ကြားလျက်ပင်အနက်ကိုနားမလည်ဘဲကြားကြလိမ့်မည်။မြင်လျက်ပင်အာရုံမပြုဘဲမြင်ကြလိမ့်မည်။အကြောင်းမူကား၊ဤလူမျိုးသည်မျက်စိမမြင်၊နားမကြား၊စိတ်နှလုံးမသိ၊အကျင့်မပြောင်းလဲ၊သူတို့အနာရောဂါကိုငါမငြိမ်းစေရသည်တိုင်အောင်သူတို့စိတ်နှလုံးသည်မိုက်လျက်၊နားသည်ထိုင်းလျက်၊ကိုယ်မျက်စိကိုပိတ်လျက်ရှိကြ၏ဟူသောစကားသည်ဤလူတို့၌ပြည့်စုံခြင်းသို့ရောက်သတည်း။သင်တို့မျက်စိသည်မြင်သောကြောင့်မင်္ဂလာရှိ၏ င်တို့နားသည်လည်းကြားသောကြောင့်မင်္ဂလာရှိ၏။ငါအမှန်ဆိုသည်ကား၊သင်တို့မြင်ရသောအရာတို့ကိုပရောဖက်များနှင့် ဖြောင့်မတ်သော လူများတို့သည် မြင်ခြင်းငှါအလိုရှိသော်လည်းမမြင်ရကြ။သင်တို့ကြားရသောအရာတို့ကိုကြားခြင်းငှါအလိုရှိသော်လည်းမကြားရကြ။မျိုးစေ့ကြဲသောသူ၏ဥပမာအနက်အဓိပ္ပါယ်ကို နားထောင်ကြလော့။လမ်း၌အစေ့ကိုကြဲခြင်းအကြောင်းအရာကား ၊နိုင်ငံတော်၏တရားစကားကို ကြား၍နှလုံးမသွင်းသည်ရှိသော်၊နတ်ဆိုးလာ၍နှလုံး၌ကြဲသော အစေ့ကိုနှုတ်ယူတတ်သည်ဟုဆိုလိုသတည်း။ကျောက်ပေါသောအရပ်၌အစေ့ကိုကြဲခြင်းအကြောင်းအရာကား၊တရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ချက်ခြင်းခံယူသော်လည်း၊စိတ်နှလုံး၌အမြစ်မစွဲခဏသာတည်သဖြင့်၊တရားစကားကြောင့်အမှုအခင်းနှင့်ညှဉ်းဆဲခြင်းကို ခံရသောအခါချက်ခြင်းဖောက်ပြန်တတ်သည်ဟုဆိုလိုသတည်း ဆူးပင်တို့တွင် အစေ့ကိုကြဲခြင်းအကြောင်းအရာကား၊တရားစကားကိုကြား၍လောကီအမှု၌စိုးရိမ်ခြင်းနှင့်စည်းစိမ်ဥစ္စာ၏လှည့်စားခြင်းသည်တရားစကားကို လွှမ်းမိုးညှဉ်းဆဲတတ်သောကြောင့်အသီးမသီးနိုင်ဟု ဆိုလိုသတည်း။ကောင်းသောမြေ၌အစေ့ကိုကြဲခြင်းအကြောင်းအရာကား၊တရားစကားကိုကြား၍နှလုံးသွင်းသဖြင့်အဆသုံးဆယ်၊အဆခြောက်ဆယ်၊အဆတရာပွားများ၍အသီးသီးတတ်သည်ဟု ဆိုလိုသတည်းဟုမိန့်တော်မူ၏ အငယ်24မှ30အခြားသောဥပမာစကားကို မိန့်မြွက်တော်မူသည်ကား၊ကောင်းကင်နိုင်ငံတော်သည် ကောင်းသောမျိုးစေ့ကိုလယ်၌ကြဲသောသူနှင့်တူ၏။လူတို့သည်အိပ်ပျော်သောအခါ၊သူ၏ရန်သူသည် လာ၍ကောင်းသောစပါးနှင့်လက္ခဏာတူသောတောမျိုးစေ့ကို စပါးအထဲ၌ကြဲ၍သွားလေ၏။အပင်ပေါက်၍အသီးအနှံထွက်သောအခါ၊တောပင်များလည်းထင်ရှားလျှင်၊ကျွန်တို့သည်အိမ်ရှင်ထံသို့သွား၍၊သခင်၊ကောင်းသောမျိုးစေ့ကို လယ်၌ကျဲတော်မူသည်မဟုတ်လော။တောပင်တို့သည်အဘယ်ကဖြစ်သနည်းဟုလျှောက်ကြလျှင်၊အိမ်ရှင်က၊ဤအမှုကားရန်သူပြုသောအမှုတည်းဟု ဆို၏။အကျွန်ုပ်တို့သည်သွား၍တောပင်တို့ကို ရွေးနှုတ်စေခြင်းငှါအလိုတော်ရှိသလောဟုလျှောက်ကြလျှင်၊အိမ်ရှင်က၊ထိုသို့ငါအလိုမရှိ။တောပင်တို့ကိုရွေးနှုတ်လျှင်၊စပါးပင်တို့ကိုရောနှော၍နှုတ်မိမည်စိုးရိမ်စရာအကြောင်းရှိ၏။စပါးရိတ်သည် ကာလတိုင်အောင်အပင်နှစ်မျိုးတို့သည်အတူ ကြီးပွားပါလေစေ။စပါးရိတ်သည့်ကာလရောက်လျင်တောပင်တို့ကို ရှေးဥစွာ ရွေးနှုတ်၍မိရှို့ခြင်းငှာစီးနှောင်ကြလော့။စပါးကိုကားကြည်၌စုသိမ်းတွင်ထားကြလော့ဟုရိတ်တော်သူတို့အားငါစီမည်ဟုအိမ်ရှင်ဆိုသည်ဟုမိန့်တော်မူ၏။အငယ်37မှ35အခြားသောဥပမာစကားကို မိန့်မွက်တော်မူသည်ကား ကောင်းကင်နိုင်ငံတော်သည်လယ်၌စိုက်သော မုန်ညှင်းစေ့နှင့်တူ၏။မုန်ညှင်းစေ့သည် အစေ့တကာတို့ထက်ငယ်သော်လည်း၊ကြီးပွားသောအခါမြက်ပင်တကာတို့ထက် ကြီးသဖြင့်၊မိုဃ်းကောင်းကင်ငှက်တို့သည် လာ၍အကိုင်းအခက်တို့၌နားနေမှီခိုလောက်သောအပင်ဖြစ်တတ်သည်ဟု မိန့်တော်မူ၏။အခြားသောဥပမာစကားကို မိန့်မြွက်တော်မူသည်ကား၊ကောင်းကင်နိုင်ငံတော်သည်တဆေးနှင့်တူ၏။မိန်းမသည်တဆေးကိုယူ၍ မုံညက်သုံးတင်း၌ထည့်သဖြင့်မုံညက်ရှိသမျှကို ဖုံးကြွစေတတ်သည်ဟုမိန်တော်မူ၏ယေရှုသည်ဤဥပမာများတို့ကိုဆောင်၍ပရိသတ်တို့အားဟောပြောတော်မူ၏ဥပမာကင်း၍ဟောပြောတော်မမူထိုသို့သောအားဖြင့်ပရောဖက်စကားဟုမူကားငါသည်နှုတ်ကိုဖွင့်၍ဥပမာများကိုမွဲ့ဆိုပင်အံ့ကဘာဥမှဆ၍ထိန်ဝက်သောအရာတို့ကို ဖော်ပြပင်အံ့ဟုဟောဘူးသောစကားသည် ပြည့်စုံခြင်းသို့ရောက်တည် အငယ်36မှ43ထိုနောက်မှယေရှုသည် လူအစုဝေးများကိုလွှတ်၍အိမ်သို့ဝင်တော်မူပြီးမှတပည့်တော်တို့သည်ချဉ်းကပ်၍လယ်၌ကျဲသောတောမျိုးစေ့၏ဥပမာအနက်အဓိပ္ပါယ်ကိုအကျွန်ုပ်တို့အားဘော်ပြတော်မူပါဟုလျှောက်ကြလျှင်၊ကိုယ်တော်က၊ကောင်းသောမျိုးစေ့ကိုကြဲသောသူသည် လူသားဖြစ်၏။လယ်ကားဤလောကဖြစ်၏။ကောင်းသောအစေ့ကားနိုင်ငံတော်သားဖြစ်၏။တောမျိုးစေ့ကားနတ်ဆိုးသားဖြစ်၏ တောမျိုးစေ့ကိုကြဲသောရန်သူကားမာနဖြစ်၏။စပါးရိတ်သောကာလကား၊ဤကမ္ဘာကုန်သောကာလဖြစ်၏။စပါးရိတ်သောသူကား၊ကောင်းကင်တမန်ဖြစ်၏။တောပင်တို့ကိုရွေးနှုတ်၍မီးရှို့သကဲ့သို့ဤကမ္ဘာအဆုံး၌ဖြစ်လတံ့။လူသားသည်မိမိကောင်းကင်တမန်တို့ကိုစေလွှတ်ပြီးလျှင်၊မှားယွင်းစေသောသူတို့နှင့်မတရားသောအမှုကိုပြုသောသူရှိသမျှတို့ကိုနိုင်ငံတော်ထဲကရွေးနှုတ်၍ငိုကြွေးခြင်း အံသွားခဲချိတ်ခြင်းရှိရာမီးဖို၌ချကြလတံထိုအခါဖြောင့်မတ်သောသူတို့သည် နေထွန်းလင်းတဲ့ကဲ့သို့မိမိတို့အဖ၏နိုင်ငံတော်၌ထွန်းလင်းကြလတံကြားเสียနာရှိသောသူမည်ဒီကားကြားပါစေအငယ်44မှ46တဏီကားကောင်းကင်နိုင်ငံတော်သည်လယ်၌ဖွက်ထားသောဗန္ဒာနှင့်တူ၏ထိုဗန္ဒာကို တွေ့သောသူသည်တဖန်ဖုံးအုပ်၍ ဝမ်းမြောက်သောစိတ်နှင့်သွားပြီးလျှင်၊ရတတ်သမျှကို ရောင်း၍ထိုလယ်ကိုဝယ်တတ်၏။တနည်းကား၊ကောင်းကင်နိုင်ငံတော်သည်မြတ်သောပုလဲတို့ကို ရှာသောကုန်သည်နှင့်တူ၏။ထိုကုန်သည်သည် အလွန်အဘိုးထိုက်သောပုလဲကို တွေ့သောအခါသွား၍မိမိ၌ရတတ်သမျှကို ရောင်းပြီးလျှင်၊ထိုပုလဲကိုဝယ်လေ၏။43 တနည်းကား၊ကောင်းကင်နိုင်ငံတော်သည်ပင်လယ်၌ချ၍အမျိုးမျိုးသောငါးတို့ကိုအုပ်မိသောပိုက်ကွန်နှင့်တူ၏။ငါးနှင့်အပြည့်ရှိသောအခါ၊တံငါတို့သည်ကုန်းပေါ်သို့ဆွဲတင်၍ထိုင်လျက်၊ကောင်းသောငါးကိုချင်းထဲသို့ရွေးချယ်ထည့်ထား၍၊မကောင်းသောငါးကိုပြင်သို့ပစ်လိုက်ကြ၏။ထိုနည်းတူ၊ကမ္ဘာအဆုံး၌ကောင်းကင်တမန်တို့သည်ဆင်းလာပြီးလျှင်၊ဖြောင့်မတ်သောသူတို့အထဲမှဆိုးသောသူတို့ကိုနှုတ်ယူခွဲထား၍ ငိုကြွေးခြင်း၊အံသွားခဲကြိတ်ခြင်းရှိရာမီးဖို၌ချကြလတံ့။ဤအရာလုံးစုံတို့ကိုသင်တို့သည် နားလည်ကြသလောဟုမေးတော်မူလျှင်၊နားလည်ပါပြီသခင်ဟုတပည့်တော်တို့သည်လျှောက်ကြ၏။ကိုယ်တော်ကလည်း၊သို့ဖြစ်၍ကောင်းကင်နိုင်ငံတော်၏အကြောင်းအရာကိုသင်ပြီးသော ကျမ်းဆရာမည်သည်ကား၊မိမိဘဏ္ဍာထဲကအထူးထူးအပြားပြားသောအသစ်အဟောင်းတို့ကို ထုတ်ဘော်သောအိမ်ရှင်နှင့်တူသည်ဟုမိန့်တော်မူ၏။ ထိုဥပမာစကားများကို အကုန်အစင်မိန့်မြွက်တော်မူပြီးလျှင်၊ထိုအရပ်မှကြွသွားတော်မူ၏။54ထိုနောက်မှမိမိမြို့သို့ရောက်တော်မူ၍တရားစရပ်၌ဆုံးမဩဝါဒပေးလေ၏။မြို့သားတို့သည်မိန်းမောတွေဝေခြင်းရှိကြသဖြင့်၊ဤသူသည်ဤပညာကို၎င်း၊ဤတန်ခိုးကို၎င်းအဘယ်မှာရသနည်း။သူသည်လက်သမားသားမဟုတ်လော ။သူ့အမိကားမာရိအမည်ရှိသည်မဟုတ်လော။သူ့ညီကားယာကုပ်၊ယောသေ၊ရှိမုန်၊ယုဒဟု ဆိုကြသည်မဟုတ်လော။သူ့နှမများတို့သည်လည်းငါတို့နှင့်အနီးအပါးနေကြသည်မဟုတ်လော။သို့ဖြစ်လျှင်၊ဤသူသည်ဤအရာများကိုအဘယ်မှာရသနည်းဟု ပြောဆိုလျက်စေတနာစိတ်ပျက်ကြ၏။ယေရှုကလည်း၊ပရောဖက်သည်မိမိမြို့၊မိမိအိမ်မှတပါးအခြားသော အရပ်၌အသရေရှိသည်ဟု ထိုသူတို့အားမိန့်တော်မူ၏ မြို့သားများတို့သည်မယုံကြည်ကြသောကြောင့်ထိုအရပ်၌များစွာသောတန်ခိုးကိုပြတော်မမူ